ခန်းကြီး15အငယ်1မှ30ထိုအခါမောရှေနှင့်ဣဒရေလအမျိုးသားတို့သည်သာရဖျားအားတီချင်းဆိုသော စကားဟုမူကားသာရဖျားသည်ဘုံပွင့်လျက်အောင်ပွဲခံတော်မူသည်ဖြစ်၍ကိုရောအားတီချင်းဆိုပါအံ့မြင်းနှင့်မြင်းစည်းသူရဲကိုပင်လေတဲသို့လှဲချတော်မူပြီးဒါရဖျားသည်ငါအစွမ်းတတ္တိငါတီချင်းဆိုကြောင်း ငါကိုကယ်တင်သောအရှင်ဖြစ်တော်မူ၏ထိုဘုရားသည်ငါကိုးကွယ်သောဘုရားသခင်ဖြစ်တော်မူ၍သောမနာပြုပါမည်ငါဘိုးဘေးတို့၏ဘုရားသခင်ဖြစ်တော်မူ၍ငါချီးမြှောက်ပါမည်ဒါဝရဘုရားသည်စစ်သူရဲ့ဖြစ်တော်မူ၏ဒါဝရဘုရားသည်ဟူသောနာမတော်ရှိတော်မူ၏ဘာရောဘင်၏ယထာနှင့်ဘူဂျီတို့ကိုပင်လယ်ထဲသို့လှဲချတော်မူပြီးရွေသောဘူမင်းတို့သည် အေးဒုံပင်လယ်တဲ၌ မြုပ်လျက်ရှိကြ၏နက်စွာသောအရ၌လွှမ်းမိုးလျက်ရှိကြ၏ကြောက်ကဲ့သို့အောက်သို့ဆင်းကြ၏အိုထာဝရဘုရားလက်ရလက်တော်သည်တကူအားဖြင့်ဘုံကြီးတော်မူ၏အိုထာဝရဘုရားလက်ရလက်တော်သည်ရန်သူတို့ကို ချိုးဖက်ဖျက်ဆီးတော်မူ၏ကိုရောတစ်ဖက်၌ထသောသူတို့ကိုဘုံတကူအာနုဘော်တော်တို့နှင့်လှဲတော်မူ၏အမျက်တော်ကိုလွှတ်၍သူတို့ကိုအမိုက်ကဲ့သို့ မီးလောင်စေတော်မူ၏နှကောင်းတော်လေအားဖြင့်ရေသည်စုဝေး၍စီးသောရေသည်ပုံမှုန်ကြွ၍ပင်လယ်ဤအထဲ၌နက်သောရေသည်တောက်မှလျက်နေရ၏ရန်သူကငါလိုက်မည်သူတို့ကိုမှီလိမ့်မည်လူယူသောဥစ္စာကိုဝေ၍သူတို့၌ငါချင်ရဲပြေလိမ့်မည်ဓာကိုအိမ်မှထုတ်၍သူတို့ကိုငတ်လက်နှင့်ဖျက်ဆီးမည်ဟုဆိုသည် ကိုယ်တော်သည်လေကိုမှုတ်တော်မူသဖြင့်၊ပင်လယ်သည် သူတို့ကိုလွှမ်းမိုး၍၊သူတို့သည် အားကြီးသောရေထဲမှာခဲကဲ့သို့ဆင်းကြလေ၏။11အိုထာဝရဘုရား၊ဘုရားများတို့တွင်အဘယ်မည်သောဘုရားသည် ကိုယ်တော်နှင့်တူပါသနည်း။သန့်ရှင်းခြင်းအားဖြင့်ဘုန်းကြီးတော်မူထသော၊ချီးမွမ်းခြင်းကို ခံစဉ်တွင်ကြောက်မက်ဘွယ်ဖြစ်တော်မူထသော အံ့ဘွယ်သောအမှုတို့ကို ပြုတော်မူသော ကိုယ်တော်နှင့်အဘယ်ဘုရားတူပါသနည်း။လက်ျာလက်တော်ကိုဆန့်တော်မူသဖြင့်သူတို့ကိုမြေမြုပ်လေ၏။ရွေးတော်မူသောလူမျိုးကိုကရုဏာတော်အားဖြင့်ပို့ဆောင်တော်မူ၏။သန့်ရှင်းသောနေတော်မူရာသို့တန်ခိုးတော်အားဖြင့်လမ်းပြတော်မူ၏။လူမျိုးတို့သည်သိတင်းကြား၍ကြောက်လန့်ကြလိမ့်မည် ပါလေတိနပြည်သူပြည်သားတို့သည် ပူပန်ခြင်းသို့ရောက်ကြလိမ့်မည်။ဧဒုံဗိုလ်မင်းတို့သည် မိန်းမောတွေဝေခြင်း၊မောဘသူရဲတို့သည်တုန်လှုပ်ခြင်း၊ခါနာန်ပြည်သားအပေါင်းတို့သည်စိတ်ပျက်ခြင်းသို့ရောက်ကြလိမ့်မည်။အိုထာဝရဘုရား၊ကိုယ်တော်၏လူတို့သည်လွန်သွားသောအခါ၊ရွေးတော်မူသောကိုယ်တော်၏လူတို့သည်လွန်သွားသောအခါ၊ထိုလူအမျိုးမျိုးတို့သည်ကြောက်သောစိတ်၊ထိတ်လန့်သောစိတ်အားကြီး၍ လက်ယုံတော်တကူကြောင့်သူတို့သည်ကြောက်ခဲ့သို့ငြိမ်ငြိမ်နေကြလိမ့်မည်။အိုထာဝရဘုရားအမွေခံတော်မူရာ တောင်တည်းဟုသောကျင်းဝတ်တော်မူရာဘုဖန်ဆင်းတော်မူသော အရက်ထဲသို့ကိုယ်တော်ဤလူတို့ကိုတွင်းတော်မူလိမ့်မည်။အိုထာဝရဘုရားလက်တော်နှင့်တည်တော်မူသောတန်ရှင်းရာဌာနတော်၌နေရာချတော်မူလိမ့်မည်။အငယ်၁၈မှ၂၁ ထာဝရဘုရားသည်ကာလအစဉ်အမြဲစိုးစံတော်မူစေသတည်းဟုတည်ခြင်းဆိုကြလေ၏။အကြောင်းမူကားဖာရောဘုရင်၏မြင်းများယထာများမြင်းစည်းသူရဲများတို့သည် ပင်လယ်ထဲသို့ဝင်၍ထာဝရဘုရားသည်သူတို့အပေါ်မှာပင်လယ်ရေကို လွှမ်းမိုးစေတော်မူ၏။ဤဒေလအမျိုးသားတို့မူကားပင်လယ်အလယ်၌မြေပေါ်မှရှောက်သွားကြ၏။အာရုံဤအမဖြစ်သောပရောဖက်မမိရအန်ဒီ ပတ်တာကိုကန်၍မိမအပေါင်းတို့သည်ပတ်တာတီးလျက်ကလျက်လိုက်သွားကြ၏မိရအန်ကလည်းသာရဖျားသည်ဘုံပွင့်လျက်အောင်ပွဲကိုခံတော်မူသည်ဖြစ်၍ကိုရောအားတည်ခြင်းဆိုကြလော့မြင်းနှင့်မြင်းစည်းသူရဲကိုပင်လေတဲသို့လှဲချတော်မူပြီဟု သူတို့နှင့်အတန်ပြန်၍ဆိုလေ၏အငယ်22မှ29 ထိုနောက်မောရှေသည်ဣသရေလလူတို့ကိုဧဒုံပင်လယ်မှဆောင်သွား၍သူတို့သည် ရှုရတောသို့ရောက်ကြ၏။ထိုတော၌သုံးရက်ခရီးသွား၍ရေကိုမတွေ့မရကြ။မာရအရပ်သို့ရောက်သောအခါ၊မာရရေသည်ခါးသောကြောင့်မသောက်နိုင်ကြ။ထိုကြောင့်ထိုအရပ်ကိုမာရဟု သမုတ်ကြသတည်း။လူများတို့သည် မောရှေကိုအပြစ်တင်၍မြည်တမ်းလျက် အဘယ်သို့တောက်ရပါမည်နည်းဟု ဆိုကြ၏မောရှိသည်သာရဖျားအားအော်ဟိ၍သာရဖျားသည်တစ်ပင်တပင်ကို ပြတော်မူ၏ထိုပင်ကို ရေထဲသို့ချပြီးလျှင် ရေသည်ချိုလေ၏ထိုရ၌သူတို့ကိုစုံစမ်း၍စီရင်ထုံးဖွဲ့တော်မူသည်ကားတင်တို့သည်တင်တို့၏ဖျားသခင်သာရဖျား၏စကားကိုစစ်စစ်နားထောင်၍နှစ်သက်တော်မူသောအကျင့်ကိုကျင့်လင်၎င်း ပညတ်တရားတော်အလိုသို့လိုက်၍စီရင်တော်မူချက်တို့ကိုစောင့်ရှောက်နေ၎င်းငါသည်အေဂုတုလူတို့၌ဆွဲစေသောယောဂဇုံတစ်ခုကိုမျှတင်တို့၌မဆွဲစေငါသည်တင်တို့၏ယောဂကိုငြိမ့်စေသောသာဝရဘုရားဖြစ်သည်ဟု မိန်တော်မူ၏ထိုနောက်မှရေတွင်၁၂တွင်စွန်ပလွန်ပင်80နှင့်ပြည့်စုံရာအေးလေရွာသို့ရောက်၍ထိုအရက်တွင် ရေရှိရာအနားမှတက်ချကြ၏